အခန်းကြီး33အငယ်1မှ9မနာရှိသည်အသက်32နှစ်ရှိသောနန်းထံ၍ယေရုရှလင်မြို့၌55နှစ်ဆိုးဆန်လေ၏ထိုမင်းသည်ဣသရေလမျိုးသားရှိမှသာရဖျားနှင်ထုတ်တော်မူသောတပန်းမျိုးသားယွန်ရှာပွဲ ထုံးစံတိုင်သာရဖျားရှိတော်၌ဒုစရိုက်ကိုပြု၏ခမည်းတော်ဟေဇကိဖြစ်စည်းသောကုန်းတို့ကိုပြုပြင်၍ ဗာလဖျားတို့အဖို့ရစ်ပလင်တို့ကိုတည်၏အာရှရပင်တို့ကိုလည်းပြုစု၏မိုးကောင်းကင်ဒဇာများကိုလည်းဝှပြုကိုးကွယ်၏ယေရုရှလင်မြို့၌ငါနာမကို အစဉ်ငါတည်စေမည်ဟုသာရဖျားမိန်တော်မူသောမြို့ဗိမာန်တော်၌ရစ်ပလင်ဒီဟုသောဗိမာန်တော်တတိုင်းနှစ်ရက်တွင်မိုးကောင်းကင်ဒဇာများအဖို့ရစ်ပလင်တို့ကိုတည်၏မိမိသားတို့ကို ဟိန်နုံသားချိုင့်၌မီးဖြင့်ပူဇော်၏ကာလဘေဒင်ကိုကြည်တတ်၏ပြုစားသောအတတ်နတ်ဝိဇ္ဇာအတတ်ကိုသုံးဆောင်၍စုံနှင့်နတ်ဝင်တို့ကိုလည်းအခွင့်ပေး၏ဟာရဖျား၏အမျက်တော်ကိုနှိုးဆော်ခြင်းဟာရှေ့တော်၌များစွာသောဒုစရိုက်ကိုပြု၏ဤဗိမာန်၌၎င်းဤဒေလခရိုင်များတို့တွင်ငါရွေးကောက်သောယေရုရှလင်မြို့၌၎င်းငါနာမကို အစဉ်မြဲငါတည်စေမည်ဟု ထာဝရဘုရားသည်ဒါဝိဒ်နှင့်သားတော်ရှောလမုန်အားမိန်တော်မူရာတွင်ရည်ဆောင်သောဗိမာန်တော်တဲမှမိမိပြုစုသောရုပ်တုနှင့်တူအောင်လှုပ်သောရုပ်တုတစ်ခုကိုတင်ထား၏ငါမှားထားသမျှအတိုင်းမောရှိအားဖြင့်စီရင်ထုံးဖွဲ့သမျှသောတရားအတိုင်းဤတေလအမျိုးသားတို့သည်ကြင့်ခြင်းငှာဆောင်းလျှောက်လျင် သူတို့ဘိုးဘေးတို့အားငါပေးသောပြည်မှသူတို့ကိုနောက်တဖန် ငါမရွှေ့မပြောင်းစေဟုမိန်တော်မူတော်လဲမနာရှိသည်ယူဒပြည်သူယေရုရှလင်မြို့သားတို့ကိုလမ်းလွှဲစေ၏ဤဒေလအမျိုးသားတို့ရှေ့မှသာရဖျား ဖြစ်စည်းတော်မူသော လူမျိုးတို့ ပြုသည်ထက်တာ၍သိုးသောအမှုကိုပြုစေ၏အငယ်30မှ73ထာဝရဘုရားသည်မနာရှေနှင့်သူ၏လူတို့အားမိန့်တော်မူတော်လဲ သူတို့သည် နားမထောင်ဘဲနေသောကြောင့်၊အာရှုရိရှင်ဘုရင်၏ဗိုလ်မင်းများကိုစစ်ချီစေတော်မူသဖြင့်၊သူတို့သည်မနာရှေကိုဆူးတော်၌ဘမ်းမိ၍သံကြိုးနှင့်ချည်နှောင်ပြီးမှ၊ဗာဗုလုန်မြို့သို့ ဆောင်သွားကြ၏။ထိုသို့မနာရှေသည်ဆင်းရဲဒုက္ခကို ခံရသောအခါ၊မိမိဘုရားသခင်ထာဝရဘုရားကို တောင်းပန်၍ဘိုးဘေးတို့၏ဘုရားသခင့်ရှေ့မှာ ကိုကိုအလွန်နှိမ့်ချလျက်ဆုတောင်းပတနာပြုသောစကားကိုဘုရားသခင်နားထောင်နာယူ၍မနာရှေအုပ်ဆိုးရင်းပြီးယေရုရှလင်မြို့သို့တဖန်ပို့ဆောင်တော်မူ၏ထိုအခါသာဝရဘုရားသည်ဘုရားသခင်ဖြစ်တော်မူကြောင်းကို မနာရှေသိရ၏အငယ်၁၄မှ၁၉ထိုနောက်ဒါဝိမြို့ပြင်ဂိဟုံမြို့အနောက်ဖက်ဂျိုင်းထဲမှာငါးတကားဝ တိုင်အောင်၎င်း။အောဖေလရဲတိုက်ပတ်လည်၌၎င်းအလွန်မြင့်သောမြို့ရိုးကိုတည်၏။ယူဒပြည်တွင်ခိုင်ခံ့သောမြို့ရှိသမျှတို့၌တံမှုတို့ကိုခံထား၏။တပန်းအမျိုးတို့၏ဖျားများနှင့်အရင်လုတ်သောရုတ်တုကိုဗိမာန်တော်တဲကထုတ်၍ဗိမာန်တော်တောင်ပေါ်ယေရုရှလင်မြို့ထဲမှအရင်တည်သောရစ်ပလင်တို့ကိုလည်းမြို့ပြင်သို့ထုတ်ပစ်လေ၏ ထာဝရဘုရား၏ယဇ်ပလ္လင်ကို ပြုပြင်၍မိဿဟာယယဇ်နှင့်ကျေးဇူးတော်ဝန်ခံရာယဇ်တို့ကို ပူဇော်၏။ယုဒပြည်သားတို့သည်ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားကိုဝတ်ပြုမည်အကြောင်းမှာထား၏။သို့ရာတွင်ပြည်သားတို့သည် မြင့်သောအရပ်ပေါ်မှာယဇ်ပူဇော်လျက်ပင်၊မိမိတို့ဘုရားသခင်ထာဝရဘုရားကိုသာကိုးကွယ်ကြ၏။ မနာရှေပြုမှုသော အမှုအရာကြွင်းလေသမျှတို့နှင့်မိမိဘုရားသခင်ကိုဆုတောင်းခြင်းအရာဣဒရေလမျိုး၏ဘုရားသခင်သာရဘုရားအခွင့်နှင့်သူအားပရောဖက်တို့ဟောပြောသောစကားသည်ဣဒရေလရာဇဝင်၌ရေးထားလျက်ရှိ၏သူဆုတောင်းခြင်းဘုရားသခင်နားထောင်တော်မူခြင်းအမှုမရောက်မီပြစ်မှားလွန်ကျူးခြင်းမြင့်သောအရတ်တို့ကိုတည်ခြင်းအာရှရပင်နှင့်ရုတ်ထုဆင်းတုတို့ကိုတည်ထောင်ခြင်းအရာတို့သည် ဟောဇဲ၏ကျမ်းစကားတွင်ရေးထားလျက်ရှိ၏မနာရှိသည်ဘိုးဘေးတို့နှင့်အိပ်ပျော်၍မိမိအိမ်၌တင်းကြိုခြင်းကိုခံလေ၏သားတော်အာမုန်သည်ခမည်းတော်အရာ၌နန်းထိုင်၏အငယ်27မှ25အာမုန်သည်အသက်22နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌နှစ်နှစ်ဆိုးဆန်လေ၏ထိုမင်းသည်ခမည်းတော်မနာရှိပြုတကဲ့သို့ ဒါဝရဖျားရှေ့တော်၌ဒုစရိုက်ကိုပြု၏ခမည်းတော်လှုပ်သောရုတ်ထုစင်တုရှိသမျှတို့အားရစ်ပူဇော်၍ဝတ်ပြု၏ခမည်းတော်သည်ဒါဝရဖျားရှေ့တော်၌ကိုကိုနှိမ့်ချတကဲ့သို့မနှိမ့်ချဘဲအထူးသဖြင့်ပြစ်မှား၏မိမိကျွန်တို့သည်တင်းဖွဲ့၍နန်းတော်၌လှုပ်ကြံကြ၏အာမုံမင်းကြီးတစ်ဖက်၌တင်းဖွဲ့သောသူအပေါင်းတို့ကိုပြည်သူပြည်သားတို့သည်ကွပ်မျက် သားတော်ယောရှိကိုခမည်းတော်အရာ၌နန်းတင်ကြ၏။